ခန်းကြီး25အငယ်1မှ9ဣဒရေလအမျိုးသားတို့သည်ရှိတ်တိမ်အရ၌နေသောအခါအချို့တို့သည် မောဘမိမတို့နှင့် မတရားသောမေထုံကို ပြုကြ၏ထိုမိမတို့သည်မိမိတို့ဖျားရှိမှရစ်ပူဇော်ရာပွဲသို့ဣဒရေလလူတို့ကို ခေါ်သွားသဖြင့်ယောက်ျားတို့သည်ရက်သားကိုစား၍ထိုဖျားရှိမှဥချကြ၏ထိုတို့ဣဒရေလအမျိုးသားတို့သည် ဗာလပေဂုရဖျားကိုစီးကပ်သောကြောင့်ဒါရဖျားသည်အမျက်ထွက်တော်မူ၏ဒါရဖျားကလည်းငါသည်ပြင်းစွာသောအမျက်တော်ကိုဣဒရေလအမျိုးမှလွဲစေခြင်းငှာဣဒရေလမင်းအပေါင်းတို့ကိုခေါ်၍ပြစ်မှားသောသူတို့ကိုဖျားရှိမှထင်ရှားစွာဆွဲထားလောဟုမောရှေအားမိန်တော်မူ၏မောရှေသည်ဣဒရေလမင်းတို့ကိုခေါ်၍ဘာလပေဂုရဖျားကိုစီးကပ်သောသူတို့ကို တင်တို့အတီးတီးဆိုင်သည့်အတိုင်းကွမြက်ကြလော့ဟုမှားထားလေ၏အငယ်6မှ9ထိုအခါဣဒရေလအမျိုးသားတယောက်သည်မောရှေရှေ့၌၎င်းပရိသတ်စည်းဝေးရာတဲတော်တကားနားမှငိုကြွေးသောဣဒရေလအမျိုးသားပရိသတ်အပေါင်းတို့ရှေ့၌၎င်းမိဒရန်မိမကိုလည်းမိမိညီအကိုတို့ထံသို့ဆောင်ခဲ့လေ၏ထိုအမှုကိုယေဘရဟိအာယုန်ဤသားအေလာဇာဤသားဖိနဟတ်တီမြင်လျင် ပရိသတ်ထဲမှထ၍လှံကိုကင်လျက်ထိုဣဒရေလလူကိုတဲအတွင်းသို့လိုက်ပြီးမှယောက်ျားကို ထုတ်ချင်းခန့်အောင်၎င်းမိမကိုဝမ်းပေါက်အောင်၎င်းထိုးလေ၏ထိုတို့ပြုသောအဖြစ်ဣဒရေလအမျိုးသားတို့တွင်ဘေးငြိမ့်လေ၏ထိုဘေးဖြင့်တည်သော လူပေါင်းကား2400ရှိသည်အငယ်30မှ35သာရဖျားကလည်းငါသည်အမျက်ထွက်၍ ဣဒရေလအမျိုးသားတို့ကို မဖျက်ဆီးမည်အကြောင်းယေပရောဟိတ်အာယုန်ဤသားဧလဇာဤသားဖိနဟတိသူတို့တွင်ငါပြက်၌စိတ်အားကြီး၍ငါအမျက်ကို သူတို့မှလွှဲပြီးတို့ဖြစ်၍တင်ပြောရသည်ကားငါဤချမ်းသာဗြိဉ္ဉ်ကို သူ့အားငါပေး၏သူသည်မိမိဖျားသခင်ဘက်၌စိတ်အားကြီး၍ဤဒေလအမျိုးသားတို့အဖို့အပြစ်ဖြေခြင်းကိုပြုသောကြောင့်သူမှဆ၍တားစဉ်မြေးဆက်တို့သည် ထိုပရိညင်ဒီဟုသောသာဝရယေပရောဟိအရာနှင့်ဆိုင်သောပရိညင်ကိုရပြီဟုမောရှေအားမိန့်တော်မူ၏မိဒရန်မိမနှင့်အသေးသက်ချင်းကိုခံရသောဣဒရေလလူဤအမိကားရှိမောင်အမျိုး၌ထင်ရှားသောအဆွေအမျိုးတွင်အကဲမှုတာလူဤတာဇိမရိဖြစ်သည်အသေးသက်ချင်းကိုခံရသောမိဒရန်မိမအမိကား မိဒြန်မျိုး၌ထင်ရှားသောအဆွေအမျိုးတွင်အကဲမှူးဇုရ၏သမီးကောဇပိဖြစ်သည်အငယ်16မှ19ထာဝရဘုရားကလည်းမိဒြန်အမျိုးသားတို့ကိုနှောက်ယှက်၍လှုပ်ကြံကြလော့အကြောင်းမူကားသူတို့သည် ပေကုရဘုရားအမှု၌၎င်း ပေကုရဘုရားကြောင့်ဘေးရောက်သောနေ့၌အသေးသက်ချင်းကိုခံရသောသူတို့နှမမိဒရန်မင်းသမီးကောဇပိအမှု၌၎င်း သင်တို့ကို ပရိယေများအားဖြင့်လှည့်စားနှောင့်ရှက်ကြပြီဟု မောရှေအားမိန့်တော်မူ၏။